တရားနာကြမယ်နော်တတောင်တတထိုင်ဒီကမလီတော့ကသူဓမ္မစစ်ချာဘာရော်တွေကိုကိုကြည့်ချင်းပို့ထားရဲအဲ့ရနေပြီးတော့ဓမ္မကြီးတို့ ပါဠိတွေဆွထုတ်ပြီးတော့ကြည်လိုက်တော့ပုံရှင်းတာပေါ့နော်တမစကြာတော့ကိုနာလဲနာယူသင်လဲသင်ယူရင်ပေါ့ဓမ္မစကြာတော့ကဗာရဏီမြို့ဣတိပတ္ထနာဆိုတဲ့မိဂရာဟုမှာဘုရားဟောတယ်ပစ္စဝေငါးကိုဟောတာပေါ့နော်ဘာသာဟောလဲဆို ဒွေမေဘေခွေအန္တာပပိစီတေနာနာတေဝိတာပါအစွန်းနှစ်ပါးကိုမမီဝဲနဲ့အစွန်းနှစ်ပါးကိုမကျင့်သုံးနဲ့ပရမအစွန်းကဘာလဲဆိုကာမဒုက္ခနိကနုယောကစိတ်ကိုအပြောင်းအောင်နဲ့နေစိတ်ကိုပြောင်းအောင်နေတာပေါ့နောက်တစ်ခုကတော့အတ္တကိလမထာနုယောကဒီခန္ဓာကိုယ်ထဲမှာအတ္တကောင်လေးရှိဒီအတ္တကောင်လေးခန္ဓာကိုချမ်းသာတာဖြစ်နေရင် ဒုက္ခပိမယ်ဒီတော့ဒီအတ္တကောင်လေးနှိမ့်နှင်းတဲ့အနေနဲ့ခန္ဓာကိုယ်ပင်ပင်ပြင်းပြင်းထန်ထန်ပင်ဘာမှကြင်ရမယ်အဲ့ဒီအဆုံးတစ်ဖက်ကိုဘုရားကမကျင်ဖို့ရဆက်စွာဘုရားရှင်ကိုယ်တိုင်ဒီဆုံးတစ်ဖက်ကိုရှောင်ပြီးတော့မဇ္ဈိမပရိပဒလမ်းစဉ်နဲ့မဇ္ဈိမပရိပဒလမ်းစဉ်မဂ္ဂင်၈ပါးလမ်းစဉ်နဲ့ ကျင့်အာနာပါနောအထုတ်လို့တထကတိနာဘိတံဗုဒ္ဓဖရာဖြစ်ကိုရောက်ခဲ့တယ်ဒါပြောနော်အဲလိုကျင့်တဲ့အခါကျတော့ဒီမဂ္ဂရှိပါလမ်းစဉ်ကျင့်တဲ့အကျိုးတွေကိုသကုကရဏီညာနာကရဏီဆရာရခုနှစ်ပါးဟောတော့ပြီးတဲ့အခါကျတော့ဘုန်းကြီးတို့အဲ့ဒီမှာမေဇိမပရိပဒါလမ်းစဉ်၈ပါးဆိုတာဘာတွေလဲမေဇိမပရိပဒါလမ်းစဉ်ဆိုတာက ပျော်အာယုန်နေနဲ့စိတ်မနေတာစိတ်ထဲမှာပျော်ပျော်စရာတွေတွေးပြီးနေတာမျိုးနော်ချမ်းချမ်းသာသာနေတာမျိုးစိတ်ကိုလွတ်ထားတဲ့ပုံမျိုးပေါ့နော်အတ္တကိလမထားစိတ်ကိုဒါအထိန်ချုပ်ပြီးကျင့်တာမျိုးဒီဆုံးနှစ်ဖက်မကျင့်မဲနဲ့မေဇိမပရိပဒအလေလမ်းစဉ်ဆိုတာကမဂ္ဂင်၈ပါးလမ်းစဉ်ကိုပြောတာ ဟိုဘက်လည်းမလိုက်ဘူးဒီဘက်လည်းမလိုက်တဲ့အလေလမ်းစဉ်မျိုးမဟုတ်ဘူးเนาะမဂ္ဂင်၈ပါးလမ်းစဉ်ဟာမေဇိမာပရိပဒလမ်းစဉ်ပဲအရိယာအထင်ကမဲ့ပေါ့အဲ့ဒါပါလေလဲတမ္မာဒိဋ္ဌိတမ္မာသင်္ကပ္ပတမ္မာဝါစာတမ္မာကမ္မန္တတမ္မာစီဝတမ္မာဝါယမတမ္မာတတိတမ္မာသမာဓိမဂ္ဂင်၈ပါးလမ်းစဉ်ဒါဘုန်းကြီးတို့အရင်ဘက်ကဒါပြောခဲ့တယ်ပေါ့နော် အဲ့ဒီထဲမှာတစ်ခုချင်းခွဲခြားဆက်ပြပြီးတော့မပြောရင်ရင်ဘက်ကတော့ဘုန်းကြီးတို့တမ္မာဒိဋ္ဌိနဲ့တမ္မာသင်္ကပ္ပကပညာမဲ့ခင်တမ္မာဝါစာတမ္မာကမ္မတာတမ္မာဇီဝကသီလမဲ့ခင်တမ္မာဝါယမတမ္မာတတိတမ္မာသမารိကတမာရီမကင်ဒီလိုခွဲပြောခဲ့တော့ဗောနော်ဒီနေ့တမာဒိဋ္ဌိတစ်ခုချင်းပြောကြအောင်တမာဒိဋ္ဌိ မှန်တိုင်းသိရမယ်ဘာလို့အမှန်တိုင်းသိရမလဲဒါတော့ဘုရားရှင်ကိုယ်တိုင် ဟောထားပါတယ်ဘာဟောတယ်လဲဆိုဒုက္ခညာဏဆင်းရဲဒုက္ခဖြစ်နေတာအမှန်တိုင်းသိရမယ်ဒုက္ခသမုဒယညာဏဆင်းရဲဖြစ်ကြောင်းတရားကိုအမှန်တိုင်းသိရမယ်ဒုက္ခនិရောဓညာဏကံဒုက္ခသမုဒယချုပ်ငြိမ်းတဲ့ နေရာကိုအမှန်တိုင်းသိချုပ်ငင်းရအောင်အမှန်တိုင်းသိရမယ်ဒုက္ခနိရောဓဂามိနိယပရိပဒာပရိပဒာယညာဏဒုက္ခချုပ်ငင်းကြောင်းအကျင့်ပေါ့ဒါကိုသိရမယ်ချုပ်ပြောရင်တော့အမှန်တရား၄ပါးကိုသိရမယ်သစ္စာ၄ပါးကိုသိရမယ်ပေါ့အဲသစ္စာ၄ပါးကိုသိတယ်အမှန်တရား၄ပါးကိုသိတာတမာဒိဋ္ဌိပါ ဒီတမ္မာဒိဋ္ဌိနဲ့ပတ်သက်ပြီးတော့ဘုန်းကြီးတို့စာပေကျမ်းဂန်များမှာကျတော့ခွဲပြတာတွေအများကြီးရှိတယ်။ညီတို့ထေကရာတို့ကတို့ဘာခွဲပြလဲလေသူတမ္မာဒိဋ္ဌိက၅မျိုးရှိတယ်။ကာမတက္ကရာတမ္မာဒိဋ္ဌိဇာနာတမ္မာဒိဋ္ဌိဝိပဒနာတမ္မာဒိဋ္ဌိမေဃတမ္မာဒိဋ္ဌိဖလတမ္မာဒိဋ္ဌိပြီးတော့မှဒီ level လေးပြန်ပြောပြမယ်နော် ဒီလို၄မျိုးခွဲပြတယ်တမာတိ၄မျိုးခွဲပြတဲ့နေရာလည်းရှိတယ်ချို့နေရာတော့တမာတိ6မျိုးပေါ့ခုနကာမတက္ကရာတမာဒိဋ္ဌိဇာနာတမာဒိဋ္ဌိဝိပဿနာတမာဒိဋ္ဌိမေဃတမာဒိဋ္ဌိဖလတမာဒိဋ္ဌိပစ္ဆကနာတမာဒိဋ္ဌိဟိုလုပ်ငန်းစဉ်တိုင်းပါပဲအဲ့ဒီတမာဒိဋ္ဌိ6မျိုးဆိုပြောပထမဆုံးကကာမတက္ကရာတမာဒိဋ္ဌိကာမတပုတ်တာကြီးနဲ့ရေးတယ် ကတာကမ္မတကတာကမ္မပြုလုပ်ထားတဲ့အရာကိုပြုလုပ်တဲ့မှန်သမျှကံလို့ခေါ်တယ်ပြောတာလောက်တာတွေးတာကြံတာအဲ့ကံနေရာကိုယ်ပိုင်ဥစ္စာရှိတယ်တကမိမိကိုယ်ပိုင်ဥစ္စာရှိတယ်တာယုံတာကံတို့ကံရဲ့အကျိုးတွေရှိတယ်လို့ယုံတာပေါ့ သိမြင်သဘောကြတယ်ဟုတ်ကမ္မတကကမ္မတကတာတမ္မာဒိဋ္ဌိလို့ခေါ်တယ်နော်ဘုန်းကြီးတို့ဒါကြောင့်မို့ဗုဒ္ဓဘာသာမှာကောင်းတာလို့ရင် ကောင်းကျိုးရတယ်ဆိုးတာလို့ရင်ဆိုးကျိုးရတယ်အဲ့လိုကံကံရဲ့အကျိုးတွေကိုယုံကြည်တာကိုကမ္မတက္ကရာတမ္မာဒိဋ္ဌိလို့ခေါ်တယ်ပြီးတဲ့ခါကျတော့ကာမတက္ကရာတမ္မာဒိဋ္ဌိယုံမှပဲ တမာရီတွေရအောင်အထုတ်ဇန်လန်းစဉ်ကိုလည်းအထုတ်လို့ရတယ်ဇန်နေရသွားဇာနာတမာဒိဋ္ဌိဖြစ်တာပေါ့ပြီးတဲ့အခါကျတချို့ကြဇန်လန်းစဉ်မသွားဝိပဿနာတန်းအထုတ်တာဝိပဿနာဉာဏ်นี่ဖြစ်တော့ဝိပဿနာတမာဒိဋ္ဌိပေါ့ဝိပဿနာဆက်အထုတ်ဇန်ရလို့ဝိပဿနာဆက်အထုတ်ရတာပဲဇန်ရရင်လည်းဝိပဿနာအထုတ်တော့ဝိပဿနာတမာဒိဋ္ဌိအဖြစ်တယ် ဝိပဿနာဉာဏ်เนี่ยအများကြီးရှိတာပေါ့နော်မညာဖုန်ညာမရောက်ခင်မှာဝိပဿနာဉာဏ်အများကြီးပဲအဲ့ဒါဝိပဿနာတမ္မာဒိဋ္ဌိပဲဝိပဿနာတမ္မာဒိဋ္ဌိကနေဆက်လက်အထုတ်မယ်ဆိုရင်တော့မက်တွေဖိုတွေရလာတော့ပေါ့မက်ရရင်မက်ကတမ္မာဒိဋ္ဌိလို့ခေါ်တယ်ပြီးတော့ဖိုရရင်ဖလတမ္မာဒိဋ္ဌိလို့ခေါ်တယ် မဲ့ရပြီလို့ရင်တော့ကဖို့တို့ပိဿကနာညာတို့ဆိုတော့တန့်ဖြတ်တာပါသူတို့ကတော့ထူအားထုတ်ရှာမလို့မကတမ္မာဒိဋ္ဌိဖလတမ္မာဒိဋ္ဌိတမ္မာပိဿကနာတမ္မာဒိဋ္ဌိအဲ့တော့ရှေးကဟာတွေကတော့ကမ္မတက္ကရာတမ္မာဒိဋ္ဌိတို့ဒါတွေကတော့ရအောင်တမင်တကာလောက်အောင်ပါပဲ ဇာနာတမဒိဋ္ဌိဝိပဿနာတမဒိဋ္ဌိမဂ္ဂတမဒိဋ္ဌိဒါတွေကတော့ကြိုးစားအထောက်မှရတယ်ဆိုပြီးတော့ဆရာတော်များမိညာတော့ကျန်တဲ့မဂ္ဂဖလမဂ္ဂမဂ္ဂနောက်ကလာတဲ့ဖိုးမဲရိုင်ဖိုးကတန့်ဖြစ်တယ်ဖိုးဖြစ်ပြီးမြဲပစ္စုကနာညာတန့်ဖြစ်တာပစ္စုကနာဆိုတော့ဒီကိုရတဲ့မက်တွေဖိုးတွေကိုပြန်ဆင်ញင်တော့မက်တွေညာတွေပြန်ဆင်ញင်လို့ရတယ် နိဗ္ဗာန်ကိုဆင်ញင်လို့ရတယ်ကိလေသာတွေမပယ်သေးတဲ့ကိလေသာပယ်ပြီးတဲ့ကိလေသာဆင်ញင်လို့ရတယ်ပြစ္ဆကနာဉာဏ်ဖြစ်မှကိုယ့်ရဲ့မညာဖုံညာရောင်ကသိကြတော့ဗောနော်အဲတော့ဒီကမ္မဂရတမ္မာဒိဋ္ဌိနဲ့ဘုန်းကြီးတို့သီလမဲ့ခင်ဗောနော်ဒါတော့တရားမထုတ်ခင်မှာကြိုတင်ပြီးပြုရတဲ့အခြေခံပိုင်းပဲ အဲ့ဒီအခြေခံတရားတွေနဲ့ပြည့်စုံအောင်တရားထုတ်တော့မယ်ဆိုအဲ့ဒီလောက်အနည်းဆုံးပြည့်စုံတော့ကာမတက္ကရတမဒိဋ္ဌိနဲ့ပြီးတော့သီလမဲ့ခင်ပေါ့ဒါတွေကတော့ဘာဝနာအမထုတ် ပြီးမှရှေ့ဖို့ကကြိုတင်လုပ်ရတယ်ပြည့်စုံရမယ်အခြေခံပိုင်းခေါ်လို့ပြီးတော့ဘုန်းကြီးတို့ပေါင်းပြောကြတော့ဗောနော်တမ္မာဒိဋ္ဌိပြီးတော့ကတမ္မာသင်္ကပ္ပ အမှန်တိုင်းမြင်မှအမှန်တိုင်းတွေးတာကြံတာဖြစ်တော့အဲကြောင့်မို့အမှန်တိုင်းမြင်ဖို့အရေးကြီးတယ်အမှန်တိုင်းမြင်တမသင်္ကပ္ပမဂ္ဂင်ဖြစ်တယ်တမသင်္ကပ္ပမဂ္ဂင်ကတော့ဘုန်းကြီးတို့နိခမတမသင်္ကပ္ပမဂ္ဂင်အပြာပါဒတမတမတမသင်္ကပ္ပမဂ္ဂင်အဝိဟိန္တတမသင်္ကပ္ပမဂ္ဂင်အဲမျိုးပေါ့ ဓမ္မသင်္ကပ္ပမဂ်ကင်၃မျိုးပေါ့နိခမဆိုတော့ကဒီအာယု၅ပါးကာမဂုဏ်တရားတွေထွံ့မြောက်ဖို့ဟိုယောဂီလောက်တဲ့သီလရှင်ဝတ်တဲ့ယဟန်ဝတ်တဲ့ဒါနိခမအပြာပါဒဒေါသတွေမဖြစ်အောင်လုပ်တယ်အောက်ရဟန္တာသူများတွေညှင်းနှိမ့်ဆက်မှုညှင်းဆဲမှုမဖြစ်အောင်နေတာမျိုးပေါ့ မေတ္တာပွားနေရင်ဒါအပြပါဒဖြစ်တာပဲကရုဏာပွားနေအဝိဟိန္တာဖြစ်တာပါပြီးမှဘုန်းကြီးတို့ဗာတိထားဖို့လိုလဲဆိုတော့ဒါတော့တမ္မာသင်္ကပ္ပနော်ပေါ့နော်ပြီးတော့တမ္မာဝါစာတမ္မာကမ္မတာတမ္မာဇီဝဒါတွေကတော့ဘုန်းကြီးကြာဦးနာဝအတိုင်းမှာတမ္မာဝါစာဆိုတော့ဝစီတုစိုက်၄ပါးရှောင်ကျင်နာမျိုးပေါ့ဒါတမ္မာဝါစာဖြစ်တော့ လိန်ပြောတာတို့ကြံကြံထထမမထရိုင်းဆိုင်ပြောတာတို့ဒီခုနဲ့တူရန်လိုတဲ့ရန်တိုက်တဲ့စကားမျိုးပြောတာတို့အကျိုးမရှိတဲ့စကားတွေပြောတာတို့ဒါတွေမပြောဘဲနဲ့နေတာမပြောဘဲနေမပြောဘဲနဲ့ရှောင်တိုင်းတမဝါစာဖြစ်တော့တမကမ္မတာဆိုတာတော့သက်ရှိတ္တဝါမှန်သမျှမတတ်ဖဲနေတာပစ္စည်းဥစ္စာမှန်သမျှမခိုးဘဲနေတာတို့ ကာမိတုမိစ္ဆာရှောင်ကျင်တာကာမိတုမိစ္ဆာဆရာထဲမှာပဲသူရမေရိယပါဝင်သွားတယ်အဲ့ဒါကြီးရှောင်ကျင်တော့ကာမိတုမိစ္ဆာဆရာနဲ့သူရမေရိယရှောင်ကျင်တာတွေဟာတမကမ္မန္တပေါ့တမ္မာဇီဝနော်တမဝန်းကြောင့်ငဲ့ပြီးတော့ရှောင်ကျင်တာမျိုးတမဝန်းကြောင့်မငဲ့ပဲနဲ့ရှောင်ကျင်တာမျိုးတမ္မာဇီဝခုနဝစီတုစိုက်လေးပါကာတုစိုက်၃ပါပေါ့ တမဝန်ကြောင့်တချို့ကတမဝန်ကြောင့်တမဝန်ကြောင့်ငကိုတဲ့တမဝန်ကြောင့်မလုပ်ဘူးဒီဒီဟိုမှာရှေ့နေလောက်ထားတငါမဟုတ်ဆုပ်လောက်ထားလို့ဒီဘုန်းကြီးရဟန်းတော်တွေတို့သီလဆောက်တည်ထားတဲ့ပုဂ္ဂိုလ်တချို့ပုဂ္ဂိုလ်တွေတို့တချို့ကတမဝန်ကြောင့်တချို့ကဒါနဲ့တမဝန်ကြောင့်လောက်ထားအဲ့ဒီရပမှာရှောင်ကျင်လာမျိုးဒါတမဝန်ကြောင့်ငဲ့ပြီးမှဒီစောစောဘင်းကလည်းဒီလုံးတယ်မလောက်ဖက်နဲ့ ရှောင်ကျင်တာမျိုးတဝမ်းကြောင့်မငဲ့ပဲနဲ့ရှောင်ကျင်တယ်ဒါကိုတမာစီဝါခေါ်တယ်တမဝန်ကြောင့်ငဲ့ပြီးတော့ရှောင်ကျင်တာလေဟောဒီနေရာတော့တမာစီဝါမဆိုလို့ဒါပေမဲ့လို့တမာစီဝါလို့ပဲနောက်တစ်မျိုးပြောလို့ရတာတော့လူလောကမှာဆိုရင်ဒီမွေဆွာတွေရောင်းဝယ်လုပ်တာတို့တန်ဃာတွေတပ်ဖြတ်ပြီးရောင်းဝယ်လုပ်တာတို့ ဒါမျိုးတွေမလုပ်ရဘူးလို့ဆိုလိုတာပေါ့နော်အများကြီးပဲလူကုန်ကူတာတို့မမနဲ့လေးချိန်ဝင်နေနဲ့ဈေးရောက်တာတို့ဒါတွေရှောင်ခြင်းအဲ့ဒါမျိုးနဲ့တမွမ်းကြောင့်မပြေတော့ဘူးတမ္မာဇီဝလို့ခေါ်ပါပြီးတော့တမ္မာဝါယမတမ္မာတတိတမ္မာသမာဓိဒီနေရာမှာနည်းနည်းလေးခုနပြောစရာရှိတာကဒီ၃မျိုးထဲမှာ ဘုန်းကြီးတို့ဒီမှာနည်းနည်းလေးကြာဝနာဝါရှိအောင်ပြောပါမယ်မုဒ္ဒဝါဒဝစီတုဆိုင်၄ပါးရှိတဲ့မုဒ္ဒဝါဒစာပိတုနာဝါစာပတုဒဝါစာတမ္ပပလာမမုဒ္ဒဝါဒဆိုလိညာပြောဆုံးမှပယ်တယ်လို့ပြောပါတယ်အဲမုဒ္ဒဝါဒဟိုဘုန်းကြီးတို့မလေးပါးဖြင့်ဝစီတုဆိုင်ပယ်ပုံလေးကိုဒါလေးပြောခြင်းလို့ပါသောတာပတိမက္ခ မုသာဝါဒပယ်တယ်လို့ပြောပါပြီးတော့တရားဂိုင်းမက်ကတော့ထုပယ်တာမရှိဘူးပေါ့အနာဂိုင်းမက်ကြပိသုနာဝါစာနဲ့ဖရုဒဝါစာတယောက်နဲ့တယောက်ရံလို့တဲ့ရံတိုက်တဲ့စကားတွေပယ်တာဖရုဒဝါစာကြံ့ကြံ့ထဏမာမထဏရိုင်းဆိုင်နေပယ်တာဒါမျိုးကြအနာဂိုင်းမက်ရောက်မှပယ်တယ်ရတ္တမက်အကျိုးမရှိတဲ့စကားတွေပြောတာတော့ရတ္တမက်မှပယ်တယ် ပြန်ပြောပါမယ်သောတာပတ္တိမကမုသဝါဒကိုပယ်တယ်အနာဂိမကပိတုနာဝါစာနဲ့ဖရုဒဝါစာကိုပယ်တယ်အရတမကတန်ဖပလာပါကိုပယ်တယ်သောတာပန်များအပေကိုရောက်စေတတ်တဲ့ကြာစေတတ်တဲ့အရာကိုလည်းသူကပယ်တော့အပေကိုရောက်စေကြာစေတတ်တဲ့ပိတုနာဝါစာဖရုဒဝါစာတန်ဖပလာတို့ကိုသောတာပတ္တိမကပယ်တယ်လို့အဲဒီလိုထပ်မှတ်လို့ရပါတယ် မဲကိုမရောက်စေတာတဲ့ပိတုနာဝါစာနဲ့ပရုဒဝါစာကိုအနာဂိုင်းဘက်ကပယ်တယ်မဲကိုမရောက်စေတာတဲ့တန်ဖတ်ပလာပါကိုအနာဂိုင်းဘက်ကပယ်တယ်ဒါလေးအကြံဉာဏ်မှတ်ထားပါနော်ဒါလေးလည်းကောင်းတယ်သောတာပတ္တိမဲဆိုမဲရပြီဘုရားတန်းရတော့သောတာပန်သောတာပန်ဖြစ်တိုင်းဘုဒ္ဓဝါဒပယ်တာပဲဘုဒ္ဓဝါဒဘယ်တော့မှမပြောတော့ဒါလေးမှတ်တော့ နောက်ဉာဏ်နဲ့သုံးပါးကိုတော့ဘယ်ကိုရောက်စေတတ်တဲ့နဲ့ဘယ်ကိုရောက်စေပိသုနာပဇာပရိသတမ္ပပလာပါဒီလိုခွဲတော့အပေကိုမရောက်စေတတ်တဲ့ပိသုနာဝဇာပရိသတမ္ပပလာဒီလိုခွဲတော့အပေကိုရောက်စေတတ်တဲ့ကြစေတတ်တဲ့ပိသုနာဝါစာတို့ပရိသဝါစာတမ္ပပလာပါကြတော့ဘုန်းကြီးတို့သောတာပန်ဒီမကပဲဒီလိုမှတ်ထား အပေကိုမကြစေတတ်တဲ့ပိသုနာဝါစာနဲ့ပရိသဝါစာကိုအနာဂံဘက်ကပယ်တယ်အနာဂံဖြစ်တော့ပယ်တယ်အပေကိုမကြစေတတ်တဲ့တန်ဖပလာပါကိုအရဒမကပယ်တယ်တနည်းအားပြောနေရဟန္တာရောက်မှပယ်တယ်ဒီလိုပြောတယ်ဗောဒါလေးလည်းကောင်းပါ နောက်တခါဘုန်းကြီးတို့ဘာပြောကြသေးလဲအကုသိုလ်ပယ်နည်းပေါ့နော်အကုသိုလ်ပယ်တဲ့ခါမှာဘုန်းကြီးတို့ဝိတေကမကိလေသာဝိတေမအကုသိုလ်ရှိတယ်ပရိယုဌာနာအကုသိုလ်ရှိတယ်အနုတ္တယအကုသိုလ်ဒီသုံးမျိုးပြောကြတယ်ပေါ့ဝိတေကမကုသိုလ်အကုသိုလ်ဆိုကျူးလွန်တာပါဒီသီလတိတ်ခါဘုတ်တွေကျူးလွန်တာပဲမလောက်ရဆိုတာလောက်တယ်မပြောရဆိုတာပြောတယ် ဒါမျိုးကျူးလွန်ပြီးရင်ဒါဝိတိတ်ကမအကုသို့ခေါ်တယ်ကိုယ်စိတ်ထဲမှာ သီလတွေထိမ့်မတိုင်းရောဖုံရောလူရောပေါ့ဗျာဝိတိတ်ကမအကုသို့တွေကချိန်မြေးဖြစ်နိုင်တာဒီဝိတိတ်ကမအကုသို့တွေကိုဘုန်းကြီးတို့ကသီလဆောက်တည်ထားပြီးတော့လည်းပယ်နိုင်ပါတယ်သီလဆောက်တည်တိုင်းကိုယ်တဏ္ဏမှာဝိတိတ်မကအကုဝိတိတ်ကမအကုသို့တွေသီလနဲ့ပယ်လိုက်တာပါသီလနဲ့ထိမ့်ထားနိုင် ဒီတော့အကုသို့မဖြစ်ဘူးပေါ့နောက်စိတ်ထဲမှာလုံလုံနေနေဖြစ်တဲ့ပရိယုဌာနာ အကုသို့ဆိုတာရှိသေးတယ်ခုနသီလနဲ့ထိန်းထားတယ်ဒါပေမဲ့လို့သီလနဲ့ထိန်းထားပြီမလို့လေတရားအမထုတ်ရင်သမထအမထုတ်ဘူးဝိပဿနာအမထုတ်ဘူးဝိပဿနာဉာဏ်ကြီးဖြစ်အောင်လည်းအမထုတ်ဘူးသမထအထုတ်ပြောင်းလည်းတမာရီရအောင်အမထုတ်ဘူးဆိုရင်စိတ်ထဲမှာဒီမကောင်းတဲ့စိတ်တွေက အလိုလိုဖြစ်နေတယ်အလိုလိုထကြွတောင်းညာနေတော့ဒီလိုလိုလိုထကြွတောင်းညာနေတဲ့စိတ်တွေကိုဘုန်းကြီးတို့တမ္ပတာတစ်ခုခုဝိပဿနာတမ္ပတာတစ်ခုအထောက်အမယ်သမာဓိနဲ့ပယ်တယ်ပြောချင်တော့တမ္ပတာတစ်ခုခုသုံးဖို့ဝိပဿနာတွေအထောက်အမယ်မပြအထောက်နေဝိပဿနာဉာဏ်ဖြစ်အောင်အထောက်နေတော့ မကောင်းတာတွေတွေးတာတွေစိတ်ထဲမှာတွေးတာတွေရှိတော့မကောင်းတာတွေကြံတာတွေဟိုတခါတည်းအလိုလိုနေနေဒေါသဖြစ်လာတယ်တူတူတယောက်ပေါ်မှာတူတူတယောက်ပေါ်မှာလိုလိုနေနေလောဘဖြစ်နှစ်သက်သဘောကြတဲ့စိတ်တွေဖြစ်တော့တခါတည်းတူတူတယောက်ပေါ်မှာလိုလိုနေနေပြန်ကလေးစားခြေလိုတဲ့စိတ်တွေဖြစ်နေအဲ့ဒါပရိယုဌာဏအကုသိုလ်ခေါ်တယ်ဒီအကုသိုလ်တွေကြတော့ခုနသမထ တမာရီပါပဲတမာရီတွေမပြတ်ပွားပါမယ်တမာရီတွေမပြတ်ပွားနေမှသမထပေါ့သမထနဲ့ပဲတမာရီရောင်ပွားနေဒီကိလေသာတွေမဝင်ဘူးပေါ့ဗျာနောက်နုတိယကိလေသာဆိုတော့သူကတော့အကြောင်းတိုက်ဆိုင်မှာပျော်လာတဲ့ကိလေသာမျိုးခေါ်တော့အနုတိယအာဟုသူခေါ်တယ်သူကတော့ စောစောကတော့မဖြစ်ဘူးဗျာမမြင်ရမကြားရင်တော့မဖြစ်ဘူးအမြင်ကြားလာရင်ဒါတွေကအကုသိုလ်ဖြစ်တာပဲအကြောင်းတိုက်ဆိုင်မှာဖြစ်လာတော့လူတယောက်ဘက်မှာဒေါသမဖြစ်ဘူးသူ့မြင်တော့ဒေါသဖြစ်လာ လူတူတယောက်ပေါ်မှာပရမနှစ်သက်သဘောကြောင့်မဖြစ်သူ့မြင်တော့နှစ်သက်သဘောကြောင့်ဖြစ်တယ်အဲတော့သူကတော့အနုတ္တကိလေသာကြဘာနဲ့ပဲလဲဆိုဝိပဿနာဉာဏ်မဲ့ဉာဏ်ဖြင့်ပဲတယ် ပညာမဲ့ခင်ဖြင့်ပယ်တယ်ပေါ့ဗျာဒါကြောင့်ပညာဖြင့်ပယ်တယ်လို့ပြောတယ်ဝိပဿနာထုတ်တဲ့ခါကျရင်တော့တရင်ကပဲပယ်တယ်ပေါ့ခုနပရိယုဌာနာပယ်တယ်လို့ပဲပရိယုဌာနာအာဟုသူတွေပယ်တယ်ပယ်တယ်ဆိုတော့သူကလုံးဝပြတ်သွားအောင်ပယ်တာမျိုးမဟုတ်ဘူးဒီသူတဏ္ဏမှာစိတ်တွေတည်ငြိမ်နေတော့ဒီမကောင်းတဲ့အတွေ့တွေမကောင်းတဲ့အကြံတွေမဖြစ်ဘူးပေါ့စိတ် လွတ်လိုက်တာပြန်နေစိတ်မငြိမ်တာပြန်ဒီတွေးတွေကပြန်ရောက်လာတာအနုတ္တိယလည်းဒီလိုပဲအကြောင်းတိုက်ဆိုင်လို့တွေးပြီးမြင်လာပြီးကျုံလာပြီးဆိုအဲ့ဒီအတန်ပေါ်မှာနှစ်သက်မယ်အဲ့ဒီအစင်ပေါ်မှာနှစ်သက်မယ်မနှစ်သက်မယ်မနှစ်သက်တာလည်းဖြစ်တယ်နှစ်သက်တာလည်းဖြစ်တာအဲ့ဒီအတန်ကြားနဲ့ဒေါသဖြစ်မယ်သူ့မြင်တာနဲ့အမြင်ကပ်မယ်ဒါမျိုးတွေအဲ့ဒါတွေကတော့ ဝိပဿနာဉာဏ်ဖြစ်မှပယ်တယ်ဝိပဿနာဉာဏ်ဖြစ်သွားရင်တော့တရင်ကပဲပယ်တာပေါ့ဗျာတကယ်အတိအကျပယ်တော့မဲ့ညာဖုန်ညာရသွားမှသူမဲ့ဆင့်တန်းလိုက်ပယ်သွားတော့ဒါအကုသို့ပယ်နည်း၃မျိုးမှတ်ထားမှာပေါ့ဗျာလွန်ကျူးလိုမှုဖြစ်တဲ့လွန်ကျူးလိုတဲ့ဝိတေကမအကုသို့မျိုးကိုတိလဖြင့်ပယ်တယ်တိလမကင်ဖြင့်ပယ်တယ်ပေါ့တိလမကင်တိလတွေပြည့်စုံအောင်လုပ်ရထိန်ရ ပရိယုဌာဏကိလေသာစိတ်ထဲမှာလုံလုံနေနဲ့ထကြွတောင်းညာနေတာတွေတွေးနေတာပေါ့လေမကောင်းတာတွေတွေးနေမယ်ကိုနှစ်သက်သဘောကြတဲ့တွေးနေမယ်ကာမဝိတက်ခေါ်လို့မကောင်းတာတွေမကျေနပ်စရာတွေတွေးနေတော့ပြာဝရဝိတက်ခေါ်လို့နှိမ့်ဆက်စရာညှင်းစရာကလေးစားချေစရာတွေးနေဝိသာဝိတက်ခေါ်လို့ဒီတွေးတွေကဖြစ်တာပဲစိတ်ထဲမှာလုံလုံနဲ့တွေးပြီးဖြစ်နေ အဲ့ဒါအဲ့ဒီပရိယုဌာဏအာကုသိုလ်ခေါ်တယ်ဒါကြတော့ဘုန်းကြီးတို့ကမ္မထန်တစ်ခုကိုတမာရီအောင်ပွားတယ်တမထကမ္မထန်တစ်ခုတမာရီနဲ့ပယ်တယ်လို့သုံးပါတယ်တမာရီမက်ခင်ဖြစ်ဒါပေမဲ့ဒါကတော့တမာရီရတဲ့ခိုက်တံပဲပယ်တော့တမာရီမရရင်ပျောက်ကြရင်ပြန်ဖြစ်တယ်နောက်တစ်ခုကတော့အနုတ္တယအာကုသိုလ်ခေါ်တယ်အနုတ္တယကုလို့ဆိုတာဆိုတော့သူကမွေးကြရာပါလာပဲတရားကုသိုလ်ရမွေးကြရာပါလာအနုတ္တယလည်းခေါ်တယ်နောက် အကြောင်းတိုက်ဆိုင်မှာပေါ်လာတာမျိုးကိုလည်းအနုတရားလို့ခေါ်တယ်။မွေးကြရဒီကိရိတာတွေကတော့ရှိနေကြတော့။နောက်အကြောင်းတိုက်ဆိုင်မှာအတန်ကြီးကြားလာမယ်။ဒီပုံမှာလောဘဒေါသဖြစ်မယ်။အနတ်တို့ကိုမြင်တာနဲ့လောဘဒေါသဖြစ်တာမျိုးပေါ့။အဲ့ဒါအကြောင်းတိုက်ဆိုင်မှာဖြစ်တာအနံ့ရလာလို့လောဘဒေါသဖြစ်တာမျိုးဒီအစားစရာမြင်လို့ရောလောဘဒေါသမျိုးဒီအရာဝတ္ထု မြင်လို့လောဘဒေါသဖြစ်တာမျိုးပေါ့ဒါတော့အကြောင်းတိုက်ဆိုင်မှဖြစ်အကြောင်းညီညွတ်ရင်အကြောင်းတိုက်ဆိုင်လည်းဘယ်ချိန်မဆိုဖြစ်တာပဲဒီကိလေသာတွေအဲ့ဒါတွေကြတော့ဝိပဿနာအထုတ်တရားဝိပဿနာမဲ့ညာနဲ့ဝိပဿနာညာနေဖြစ်မှဒါကြောင့်တရားထုတ်တဲ့ကဝိပဿနာညာဖြစ်အောင်အထုတ်ရတယ်ဝိပဿနာညာနေစဉ်စဉ်ဖြစ်ပြီးမှမဲ့ညာဖွညာလာဝိပဿနာညာနေဖြစ်တဲ့ခိုက်တာမှာတော့ဘုံတော့တရင်ကပယ်တယ်လို့သုံးပါတယ် တကယ်ပဲလားတော့မေညာဖွညာရမှသောတာပတိမေညာဖွညာသောတာပတိမေညာသောတာပတိမေလိုက်ပယ်တာပေါ့ဗျာသရဂါမိမေဖို့ရသရဂါမိမေလိုက်နာဂါမိမေလိုက်အရဒမေလိုက်သူမေညာဖွညာလိုက်ပယ်တာမျိုးတွေပေါ့ဒါကြောင့်မို့ဘုန်းကြီးတို့တရားထုတ်တဲ့အခါကျရင်ဒါတွေသိအောင်မြင်အောင်ဉာဏ်ဖြစ်အောင်မှားတာပေါ့နော်အဲခုနလိုဟို တမဒိဋ္ဌိမဲ့ခင်နဲ့ပဲပြန်ဆုံးတာပေါ့ပထမဆုံးတရားထုတ်တော်မယ်ဆိုရင်ဘာအခြေခံပြည့်စုံအောင်မလဲဆိုရင်တော့မထာဘွားကကမ္မတက္ကရတမဒိဋ္ဌိဟောကောင်းတာလို့ရင်ကောင်းကျိုးရမှာပဲမကောင်းတာလို့ရင်တော့မကောင်းကျိုးရမှာပဲဒီလိုသိမြင်တဲ့ဉာဏ်ပေါ့လေအယူဆပေါ့ဒါကမ္မတက္ကရတမဒိဋ္ဌိဒါလည်းတရားတရားအခြေခံရှိမှဒီဉာဏ်လည်းဖြစ်တယ် ယုံကြည်မှုပေါ့ကံကံအကျိုးရယုံကြည်တဲ့တရားတရားခြေခံတာပဲဒါကိုတော့သူဆရာသမ္မာဒိဋ္ဌိလို့ခေါ်ပါတယ်သူဆရာသမ္မာဒိဋ္ဌိဆိုတော့ခုနသူပြပစ္စည်းကိုကိုပစ္စည်းဖြစ်ချင်တာသူများကိုသိစေချင်တာစာရအယူဆအမှားတွေလက်ခံတာဒါသူစလိုက်ပေါ့ခုပြောချင်တာတော့ဒီသမ္မာဒိဋ္ဌိကမ္မတက္ကရသမ္မာဒိဋ္ဌိဆိုတာသူဆရာသမ္မာဒိဋ္ဌိခေါ်တယ် သူဆရာတမ္မာဒိဋ္ဌိလို့ခေါ်တယ်လို့ကာမတက္ကရတမ္မာဒိဋ္ဌိလို့ခေါ်တယ်တရားတွေအထုတ်ကြပြီဆိုလို့ရှိရင်အ ਨੇ ဆုံးကာမတက္ကရတမ္မာဒိဋ္ဌိအခြေခံပြည့်စုံရမယ်ပြီးတဲ့အခါကျတော့သီလမဂ္ဂင်တွေကြိုးဆောက်တည်ထားအခြေခံပေါ့ဒီနေရာနှစ်ပါးပြည့်စုံမှသာလင်ကိုကဆက်ပြီးတရားထုတ်လို့ရနော်မြတ်စွာဘုရားလက်ထက်ကဒီရာနှစ်ပါးပေါ့သူတို့လျှောက်ထားတာရှိပါတယ် ညတ္တိယမထေရတို့ဟုတ်တယ်အဲ့ဒီသူတို့ဥဒိယမထေညတ္တိယမထေထင်ပါတယ်အဲ့သူတို့လျှောက်တာရှိပါဘာလဲဆိုတော့တပည့်တော်တရားထုတ်ချင်ပါတယ်တရားကိုလိုရင်းတို့ရှင်ဟောတော်မူပါဆိုမြတ်စွာဘုရားနံပါတ်1ကိုမာဒီလိုကာမတက္ကရတမထိတိဉာဏ်နဲ့ပြည့်စုံအောင်လုပ်ရမယ်နံပါတ်2သီလအခြေခံပြည့်စုံရမယ် သီလမက်ကင်နဲ့ပြည့်စုံမယ်ဒါလေးပြောတယ်နော်သီလမက်ကင်နဲ့ပြည့်စုံမှရှေ့ဆက်ပြီးသွားလို့ရတယ်ဒီနှစ်ပါးတော့အနည်းဆုံးပြည့်စုံပြီးမှဆက်အထုတ်ဆက်အထုတ်တဲ့ခါကျတော့ဘာနဲ့အထုတ်မလဲဆိုတော့များသောရင်တော့ဘုန်းကြီးတို့ဒီမှာတော့အပြောများကြတာတော့မက်ကင်ကာရကမက်ကင်ဆိုမဟုတ်ဆရာကြီးကသုံးပါတယ်ကာရကမက်ကင်လို့သုံးမိမယ်လို့တကယ်တမ်းကျတော့ဘုန်းကြီးတို့တကယ်လှုပ်လှုပ်တာတော့တမ္မာဝါယမတမ္မာ တတိတမတမာရီဒီမဂ်ကင်၃ပါးနဲ့အလုံးလုံးပါတယ်အနာဘာနာပဲမှန်မှာဘာကမ္မထာပဲမှန်မှာပေါ့နော်ပထမဆုံးအဲ့ဒီပုံမှာတတိကောက်မြဲအောင်လုပ်ရတယ်တတိကောက်မြဲအောင်လုပ်ဖို့ကတမ္မာဝါယမဝိရိယကအထောက်ကူပြုရတယ်ဝိရိယအထောက်ကူမပေးရင်လည်းတတိမမြဲဘူးတတိမကပ်ဘူးဝိရိယအထောက်ကူပြုလို့တတိကမဆိတ်နေအောင်နဲ့ကပ်သွားပြီဆိုရင်တမ္မာတမာရီကဖြစ်တာပဲ ပထမဆုံးဒီသုံးမျိုးတမာရီရအောင်အရင်လုပ်ရတယ်တမာရီမက်ခင်ဖြစ်မှပညာမက်ခင်ဖြစ်ပါတယ်တချို့ကတော့ဝိပဿနာတန်းသွားတဲ့ပုံကများကြတော့ဒီလိုတမာရီရအောင်လည်းမှတ်ရင်းနဲ့ဉာဏ်တွေဖြစ်လာလိမ့်မယ်ဒါကြောင့်မို့ထေရာတို့ဘာလို့ကြတော့တမ္မာဒိဋ္ဌိတမ္မာသင်္ကပ္ပတွဲပြီးတော့ဒီမက်ခင်၅ပါးကိုကာရကမက်ခင်လို့သုံးသွားပါတယ်ဘာဖြစ်ပေါ်လဲဘုန်းကြီးတို့ပထမဆုံးတော့ တမာတမာရီမက်ခင်ရအောင်အရင်လုပ်တမာတမာရီမက်ခင်ရပြီတမာရီဖြစ်သွားပြီဆိုရင်တော့နောက်ကညာကတော့ဖြစ်တာများပါတယ်မဖြစ်ရင်လည်းကမ္မထဆရာသင်ပေးလိုက်မှာပေါ့နော်အဲ့တော့ပထမဆုံးကိုယ့်ကိုစူးစမ်းဘာကမ္မထမရအထောအထောမှတ်စိနေအောင်နဲ့ကောက်အောင်လုပ်မှတ်စိနေအောင်ကောက်အောင်လုပ်တဲ့သဘောကတမာတတိပဲအဲ့ကတ်သွားပြီဆိုရင်တော့ကတ်ဖို့အတွက်အကြောင်းကြားဆိုင်ပြရတယ်။အကြောင်းကြားဆိုင်တဲ့အခါမှာနှမျိုးလုံးဆိုင်ရတယ် ကာယကဝိရိယကာကခိုးရလဲဟိုလားခမမထားပြီးမှခေါင်းကလည်းမမထားခါကလည်းမမထားတင်းတင်းငင်ငင်လောက်ထားပါနောက်စေတသိကဝိရိယစိတ်ကဟိုမရရအောင်လုပ်မယ်မကတ်ကအောင်လုပ်မယ်စေတသိကဝိရိယပေါ့နံဝိရိယလည်းလိုတယ်ကာယကဝိရိယစေတသိကဝိရိယတင်းတင်းရင်လောက်လာရင်တော့မဆေရနဲ့ကတ်သွားတော့ကတ်သွားရင်တော့တမသမารီဖြစ်ထားပါမယ်အဲ့ဒီလိုပရမဇုံတမာရီကြောင့်အထုတ်မယ် မာဓိရလာပြီဆိုရင်တော့ကအသိဉာဏ်လေးတွေကဖြစ်လာမှာပါပဲအဲဒီကကြပြောစရာမလိုဘူးဝိပဿနာထုတ်တဲ့ပုဂ္ဂိုလ်ကြတော့သမာဓိတိမကင်ဝိပဿနာဉာဏ်တွေဖြစ်အောင်ထုတ်ရမယ်ဇာအထုတ်တဲ့ပုဂ္ဂိုလ်ကဇာန်နေရအောင်ထုတ်ရတယ်အဲကြောင့်ပထမဆုံးကာမတက္ကရသမာဓိတိပြီးတော့ကဇာနာသမာဓိတိဇာနာသမာဓိတိဆိုရင်ဒီမကင်သုံးပါးနဲ့အလုံးလုံးမယ်သမ္မာဝါယမသမ္မာတတိသမ္မာသမာဓိတိ တမာရီဖြစ်မှဇံပညာဆိုတာဖြစ်မယ်ဇံဆိုတာရမယ်တမာရီမဖြစ်ဇံမရဘူးဒီသုံးပါးနဲ့လှုပ်လှုပ်လို့တခါဇံကနေတဆင့်တက်မယ်သို့မဟုတ်ဇံမရဘဲနဲ့ဝိပဿနာတန်ရှုမယ်ရှုရင်ဝိပဿနာတွေဖြစ်ဖို့အတွက်တမာရီရအောင်ရင်လိုရတယ်တမာရီရမှာဒီအမှန်တိုင်းပရမဇုံညာတော့မဲ့ရုပ်တဘာဝနာမ်တဘာဝတွေမြင်အောင်ကြည့်ရတော့ဘောနော် ရုပ်တဘာဝနာမ်တဘာဝတွေကိုသိတဲ့ဉာဏ်မျိုးဖြစ်အောင်ရာထုတ်ရုပ်တဘာဝနာမ်တဘာဝတွေမြင်လာပြီးတော့နောက်တစ်ဆင့်တက်ကြောင်းကျိုးတဘာဝမြင်အောင်ရှုနောက်တစ်ဆင့်တက်ကြောင်းကျိုးဆက်ဆက်ဖြစ်နေရုပ်နာမ်တဘာဝတွေရဲ့အနေစာဒုက္ခအနတ္တဒီသုံးမျိုးလုံးမြင်အောင်ကြည့်ရတယ်နော်သုံးမျိုးလုံးမြင်မှဒီဉာဏ်ကဖြစ်တယ်ဥပမာဆိုတော့အနေစာမြင်ရင် မမြဲတဲ့သဘောမြင်ရင်မာနလိုလိုကွာကြသွားတာ။ကြောင့်မာနကွာအောင်ကျင့်ရမယ်ဆိုဖရာချုပ်နေရတယ်ဟောတယ်။ဒုက္ခမြင်အောင်လည်းကျင့်ရတယ်။ခန္ဓာကိုယ်ရဲ့ဒုက္ခသဘောကိုမြင်မှဒီခန္ဓာကိုယ်နှစ်သက်သဘောကြတဲ့တဏှာကွာတာ။နောင်ဝင်ငါသားငါသမီးငါခန္ဓာကိုယ်ဒုက္ခနာကိုဆိုင်နှစ်သက်သဘောကြတဲ့ဟာဖြစ်တာပဲ။အဲကြောင့်ဒုက္ခတကယ်မြင်သွားရင် လောဘတဏှာကွာတာပဲတဏှာကွာအောင်လည်းရှုရမယ်လို့ပြောတယ်ဘုဂုတ်ဆရာတော်ကြီးကလည်းဒိဋ္ဌိကွာအောင်ရှုရမယ်လို့ပြောတယ်သူကအဲ့ဒါကိုစောင်းပေးပြောတယ်အဲ့ဒါတော့အနတ္တမြောင်ရှုရတယ်အနတ္တမြင်မှာအတ္တဒိဋ္ဌိကကွာတယ်အနတ္တမမြင်သေးဘုန်းကြီးတို့အတ္တဒိဋ္ဌိမကွာဘူးဒီသုံးမျိုးလုံးကတော့ရေးကြည့်တာပေါ့နော်ဘုရားကတခါတခါကြာရင်တော့ဒီထဲမှာတော့အနတ္တရှုခိုင်းတာရှိတယ်တချို့တောက်တယ်ကြတယ် တို့ချိုးတုတ်တွေကြတော့အနေစာဒုက္ခအနာတ္တသုံးမျိုးလို့ရှုခိုင်းတယ်ချိုးတုတ်တွေကြအနေစာဒုက္ခအနာတ္တလည်းရှုခိုင်းတယ်တဏှာကောင်လည်းရှုရမယ်အဲမာနကောင်လည်းရှုရမယ်တဏှာကောင်လည်းရှုရမယ်ဒိဋ္ဌိကောင်လည်းရှုရမယ်ဒီလိုပြောတယ်ဒီအဲ့ဒီအနေစာဒုက္ခအနာတ္တမြောင်ရှုလို့ပြောတာပါပဲခြုံပြောရင်အတူတူပဲเนาะပြန်ပြောပါမယ်အနေစာဒုက္ခအနာတ္တ မြင်အောင်ရှုတာရယ်တဏှာဒိဋ္ဌိမာနကွာအောင်ရှုတာရယ်အတူတူပဲအဲလိုမှတ်တာနော်အနေဆမြင်ရင်မာနကွာမှာပဲအနေဆမမြင်မာနမကွာဘူးဘုန်းကြီးလည်းကြည့်လို့ရပါဘူးမဆိုကြည့်လို့ရတယ်ဘုန်းကြီးထိုင်ဝမ်ယောဂီတချို့ဒါပြောခဲ့ဘူးတယ်တချို့ကအနေဆဒီရောဖြစ်ပြတကယ်မြင်ပါတယ်ဗျာမင်းတကယ်မြင်လားနော်မြင်လို့ရှင်ဒီမာနကလိုလိုကွာကျသွားတယ်ဒါကိုသိရမယ်ဒီညာကအဲ့လိုရေးကြည့်တယ်ပေါ့နော် မြင်အောင်လည်းရှုစေခြင်းတယ်ပြီးတော့ဒုက္ခမြင်ရင်ခန္ဓာကိုယ်ပေါ်မှာအကောင်းထင်တဲ့တဏှာကွာတာပဲဘယ်ခန္ဓာကိုယ်ဆင်းရဲလို့မြင်သွားရင်ဘယ်သူမှဒီခန္ဓာကိုယ်မလိုချင်ဘူးဗျဆင်းရဲလို့မမြင်လို့ဘုန်းကြီးတို့ဒုက္ခနာကိုယ်ခန္ဓာကိုယ်နှစ်သက်သဘောကြားနေကြကိုယ်ခန္ဓာကိုယ်ထိလိုက်ဟုတ်လားမခံနိုင်ဘူးဒါမျိုးဖြစ်တယ်ပြီးတော့အနတ္တမြင်အတ္တထိတိကကွာတယ်ဒါအရေးကြီးတာပေါ့နော် သောတာပန်ဖြစ်ခြင်းတော့ဒီအတ္တဒိဋ္ဌိကွာကိုရှုရတာ။ကဲဒီကနေ့ဒီလောက်နဲ့ပြီးမယ်နော်။ရှေ့ပိုင်းကလူတွေအေးကြအောင်ပါဆိုတော့ကဲဒီနေ့ဟောပြောဆွဆွမှတဲ့တရားတော်များကိုကြားနာတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မဉ္ဇဏ်ဖွဉ္ဇဏ်နိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။